တုတ်တန်ချံခန်းကြီး15အငယ်1မှ6ဖြင်းညင်းသောစကားသည်စိတ်ကိုဖြစ်တတ်၏ကျမ်းနန်းသောစကားမူကားအမျက်ကိုနှိုးဆော်တတ်၏ပညာရှိသောသူ၏ရှာသည်ပညာအတတ်ကိုတင့်တယ်စေတတ်၏မိုက်သောသူတို့၏နှုတ်မူကားမိုက်သောအရာကိုတွန်လောင်းတတ်၏ဒါဝရဖျား၏မျက်စိတော်သည်ခတ်သိမ်းသော အရာ၌ရှိ၍ကောင်းမကောင်းကို ကြည့်ရှုတော်မူ၏ဖြင်းညင်းသောရှာသည်အသက်ဖြစ်၏ ကြမ်းနန်းသောရှာမှုကားစိတ်နာစေတတ်၏မိုက်သောသူသည်အဖသွန်သင်ခြင်းကို မထီမဲ့မြင်ပြုတတ်၏ဆုံးမသောစကားကို နားထောင်သောသူမူကားတမာတရီနှင့်ပြည့်စုံတတ်၏ဖြောက်မတ်သောသူ၏အိမ်၌များစွာသောစည်းစိမ်ရှိ၏မတရားသောသူခံရသောအခွန်မူကားများစွာသောနှောက်ယှက်ခြင်းနှင့်ရှင်၏အငယ်9မှ9ပညာရှိသောသူ၏နှုတ်ခမ်းတို့သည်ပညာတတ်ကိုစွန့်ကြဲတတ်၏ မိုက်သောသူ၏နှလုံးမူကားပညာမရှိ မတရားသောသူ ပူဇော်သောရစ်ကိုသာရဖျားဆက်ဆုပ်ယွန်ရှာတော်မူ၏တဘောဖြောင့်သောသူဆုတောင်းသောပတနာကိုကားနှစ်သက်တော်မူ၏မတရားသောသူလိုက်သောလမ်းကိုသာရဖျားဆက်ဆုပ်ယွန်ရှာတော်မူ၏ဖြောင့်မတ်ခြင်းတရားလမ်းသို့လိုက်သောသူကိုကားချစ်တော်မူ၏အငယ်30မှ16လမ်းလွဲသောသူသည် ဆုံးမသောစကားကို နားမခံလို့ သို့တော်လည်းအပြစ်တင်ခြင်းကို မုံသောသူသည်သေရမည်မရဏနိုင်ငံနှင့်အဘဒုံနိုင်ငံသည်သာဝရဘုရားရှိတော်၌ထင်ရှား၏ထိုမြတ်မက လူသားတို့၏နှလုံးသည်သာ၍ထင်ရှား၏မထီမဲ့မြင်ပြုသောသူသည်အပြစ်ပြသောသူကိုမချစ်တတ်ပညာရှိထံသို့ မချင်းကပ်တတ်ရှင်လန်းသောစိတ်နှလုံးသည်ချိုသောမျက်နာကိုဖြစ်စေတတ်၏ညှိုးငယ်ခြင်းအပြင်ကစိတ်ပြက်တတ်၏ ဉာဏ်ကောင်းသောသူ၏စိတ်နှလုံးသည်ပညာတတ်ကိုရှာတတ်၏မိုက်သောသူတို့၏နှုတ်မူကားမိုက်ချင်းကိုကျက်စားတတ်၏ဆင်းရဲညုံညင်သောသူ၏နေရရှိသည်များတို့သည်ဆိုးရုပ်ကြ၏ရှင်လန်းသောစိတ်နှလုံးမူကားအစဉ်အမြဲခံရသောပွဲဖြစ်၏နှောက်ရက်ခြင်းနှင့်ရှင်၍ကြီးစွာသောစည်းစိမ်ထက်ဒါရဘုရားကိုကြောက်ရွံ့ခြင်းနှင့်ရှင်သောဥစ္စာအနှဲငယ်သည်တာ၍ကောင်း၏အငယ်၁၉မှ 18ဆူအောင်ကျွေးသောနွားတကောင်လုံးကိုအချင်းချင်းအညှိုးထားသောစိတ်နှင့်စားရသည်ထက်ချစ်ချင်းမေတ္တာပါသောဟင်းရွက်တနတ်စာသည်တာ၍ကောင်း၏မာနကြီးသောသူသည်ရန်ကိုနှိုးဆော်တတ်၏တီးခံနိုင်သောသူမူကားငြိမ့်တတ်၏အငယ်19မှ33ပြင်းသောသူတွားရလမ်း၌စူးပင်စည်းကာလျက်ရှိ၏ဖြောင့်မတ်သောသူတွားရလမ်းမူကားမူမောက်လျက်ရှိ၏ ပညာရှိသောသားသည်အဘဝမ်းမြောက်ခြင်းအကြောင်းဖြစ်၏။မိုက်သောသားမူကားမိမိအမိကိုမထီမဲ့မြင်ပြုတတ်၏။ဥာဏ်မရှိသောသူသည် မိုက်ခြင်း၌ပျော်မွေ့တတ်၏။ဥာဏ်ရှိသောသူမူကားဖြောင့်မတ်သောအကျင့်ကိုကျင့်တတ်၏။တိုင်ပင်ခြင်းမရှိလျှင်အကြံပျက်တတ်၏။တိုင်ပင်သောသူများလျှင်မူကားအကြံတည်တတ်၏။လူသည် ပြန်ပြောသောစကားအားဖြင့်ဝမ်းမြောက်စရာအကြောင်းရှိ၏။အချိန်တန်၍ပြောသောစကားသည်လည်းအလွန်လျောက်ပတ်ပေ၏။ ပညာရှိသောသူလိုက်ရာအသက်လန်းသည်အောက်အရမရဏနိုင်ငံမှလွှဲဆောင်၍အထက်သို့ပို့ဆောင်တတ်၏မာနထောင်လွှားသောသူ၏အိမ်ကိုသာဝရဖျားဖြစ်စည်းတော်မူမည်မုတ်ဆိုးမှနေရာရက်ကိုကားတည်စေတော်မူမည်မတရားသောသူ၏အကြံစီတို့ကိုသာဝရဖျားဆက်ဆုပ်ယွန်ရှာတော်မူ၏စင်ကြယ်သောသူ၏စကားတို့ကိုကားနှစ်သက်တော်မူ၏ မတရားသောစီးပွားကိုရှာသောသူသည်မိမိအိမ်သားတို့ကိုနှောက်ယှက်တတ်၏တစိုးကိုယွန်သောသူမူကားအသက်ချမ်းသာရလိမ့်မည်ဖြောင့်မတ်သောသူသည်အဘယ်သို့ပြန်ပြောရမည်ကိုစိတ်နှလုံးထဲမှဆင်ញင်တတ်၏မတရားသောသူ၏နှုတ်မူကားမကောင်းသောအရာတို့ကိုတွန်းလောင်းတတ်၏သာရဖျားသည်မတရားသောသူတို့နှင့် ဝေးတော်မူ၏ဖြောင့်မတ်သောသူ၏ပထနာစကားကိုကားနားထောင်တော်မူ၏ မျက်စိအလင်းသည်နှလုံးကိုရှင်လန်းစေတတ်၏ကောင်းသောသတင်းစကားသည်လည်းအယိုးတို့ကိုရှင်စီနှင့်ပြည့်ဝစေတတ်၏အသက်နှင့်ရှင်သော ဆုံးမခြင်းစကားကို နားထောင်သောသူသည်ပညာရှိတို့နှင့် ပေါင်းဖော်ရသောအခွင့်ရှိ၏ဆုံးမခြင်းစကားကိုပယ်သောသူသည်မိမိအသက်ဝိညာဉ်ကို မချီမဲ့မြင်ပြုရသူရောက်၏နားထောင်သောသူမူကားညာကိုရတတ်၏ထာဝရဘုရားကိုကြောက်ရွံ့သောသဘောသည်ပညာကိုတွင်တင်ခြင်းဖြစ်၏ ဂုံတရေရင်၌နှိမ့်ချခြင်းဤနေရာရှိ၏